လာသေးဘူးလား तू မလာသေးဘူးလား तू လာပြီလေ तू လာတော့မယ်လေ तू तू तू လာပြီလေမလာသေးဘူးလား तू မလာသေးဘူးလား အောင်ရဲ့ဂန္ဓဝင်မြောက်ရုပ်ရှင်ကာရကဖြစ်တဲ့ဘူအောင်နေဇာကားကိုတန်ကြားရုပ်မြင်အတန်သွင်းဇာလန်းဖြစ်ဘူအောင်နေပထမပိုင်းဒုတိယပိုင်းရဲ့လို့ဘောဓရှင်သားရဲ့နှလုံးသီးပေါ်မှာတိတ်ညွတ်ဆွတ်ပြန်ဝယ်ရာမျက်နှိုးဆွဲမဲ့ဖွယ်ရာအမှုပညာမှတ်တိုင်တစ်ခုစိုက်ချူရပြီးဖြစ်ပါတယ်ဆရာရှင်တို့မြောင်ရဲ့လက်ရံကြောင့်ကာရကဖြစ်တဲ့တာဘူအောင်နေဇာကားကိုလည်းတန်ကြားရုပ်မြင်ဇာလန်းဖြစ်ဆက်လက်ထုတ်လွှင့်ပါမည်အကြောင်းတိုက်တွန်းတောင်းဆိုလာကြတဲ့အနေနဲ့အရရမ စစ်သောတာရှင်ပြည်သူများအတွက်ကားဘူအောင်လင်ဇက်လန်းကိုဘူအောင်လင်တတရားပိုင်းဖြင့်လေးစားစွာတင်ဆက်လိုက်ရပါကြောင်းစစ်သောတာရှင်ပေါင်းတို့ခင်ဗျာကျွန်တော်ဂီတသာဆိုမောင်ချင်းမောင်နဲ့အထူးတောင်းပန်တင်ပြလိုတဲ့အချက်ကတော့ဘူအောင်လင်ဇက်လန်းနဲ့ကားဘူအောင်လင်ဇက်လန်းရမှာကွာဟနေတဲ့ဘူအောင်နဲ့မမြဝင်းတို့ပြန်လဲဆောင်ခြင်းမှုသာဓုရသည်အထိပူဇာဆောင်ခဲ့မှုစသည်တို့ကိုရုပ်ရှင်အဖြစ်ရိုက်ကူးရန်စီစဉ်လဲမှာပဲ ရုပ်ရှင်မင်းသားကြီးကမောင်ရင်ရုပ်တရက်ကွယ်လွန်သွားခဲ့တဲ့ဖြစ်ရုပ်ရှင်ဇာကာဖြစ်မလာခဲ့တဲ့အတွက်1959ခုနှစ်မှာရိုက်ကူးတင်ဆက်ခဲ့တဲ့တာဘူအောင်နင်ဇလန်းကိုသာဘူအောင်နင်တတရာပိုင်းအဖြစ်တင်ဆက်လိုက်ရခြင်းဖြစ်ကြောင်းတင်ပြအပ်ပါတယ်ခင်ဗျာ1 2 3 1 2 3ဘယ်နဲ့လဲသူကအဲကျောဘောနင်သားပြတာရဲ့ရှိကျူပါတယ်မောင်များနေရာ မင်းဟာတကယ်ဘယ်နဲ့ကျွမ်းကျင်တာရောအစိုးတိဝါဒနာပါလာရောမဟုတ်ရင်မခံတတ်တဲ့ဇက်ဇက်ကျက်စစ်တက်ကိုရောအာမလေးမင်းဖေဖို့အောင်တင်းနဲ့တကယ်ကိုတူပါကွာအဲ့ဒါပဲမဲ့ဘာဒါပဲမဲ့လဲဥကခင်ဗျားဒါပဲမဲ့ကြီးလဲရှင်းလမ်းမအောင်အေးဒါပဲမဲ့ဒုသက်လောက်ကျတဲ့ဒုဆရာကြီးဘူအောင်တင်ကတော့အာမင်းနဲ့ဖြူအစိုးရကသူ့ကိုတစ်ဆောင်ထုတ်ထားခြင်းခံရတယ်တစ္ပါရှိသူတို့ကြီးပေါ့ကွာအဲမင်းကြတော့ဒေါ်လာရင်းမှာတက်ကြွဆုံးပါဝင်ခဲ့တဲ့ လွတ်လပ်ရေးရဖို့အတွက်နိုင်ငံရေးစိတ်ဓာတ်တွေပြင်ထန်နေတဲ့ပုံမြတင်ဟုတ်လားအေးမင်းဖေနဲ့မင်းကွာကတော့အဲ့ဒါပဲဟဲ့အော်ဘူအောင်တင်ဘူအောင်တင်ဘူအောင်တင်ဘူအောင်တင်လို့ဗမာပြည်ပြည်လုံးဖိမိန်တုံအောင်မင်းအဖေတကူကြီးခဲ့တော့ကဆိုရင်လေငါနဲ့တင်ဒီတောင်ပေါ်ကဥပေါ်လူတို့ဟာအာကိုရတဲ့တစ္ဆာအရှိဆုံးလယုံကြီးတွေပေါ့ကွာဟုတ်လားอืมမင်းအဖေဟာရာဇဝင်လူတို့တိတာကိုရတယ်ဟုတ်ကဲ့မဟုတ်တာမမှန်တာမလုပ်တဲ့ နှုတ်သက်တစ်ချောင်းကိုတတ်ဖို့အင်မတန်ဝင်လေးတဲ့တစ္ဆာရှိလူစိုးပွဲရသူတော်ကောင်းကြီးပေါ့ကွယ်ဩဩဥတုခပြောတဲ့ကိုမြတင်ရဲ့အဖေဘိုးအောင်နေနဲ့ကျုပ်တို့စီယာကိုမြတင်နဲ့မတူတဲ့အချက်တစ်ချက်ရှိသေးတယ်ဗျဘာများတော့မောင်ကျော်လေးရဲ့လုံဆမ်းမအောင်ဘာများတော့ဟမ်ကျော်လေးဘာတော့ဒီကိုမြတင်ဟာမိမပူအင်မတန်တန်တာဗျ နေပါဦးဒါဘူးအောင်တင်ရဲ့ဓာတ်ပုံကြီးပါလားဒါဘယ်သူပုံများလဲတော်တော်အော်ဟိုဒါဒါတော်ခင်မွန်းပါကိုဟဲ့သူဆုံးသွားတာကြာပါပြီတော်တော်ခင်မွန်းနာမည်ကဘသူပါလဲခင်ဗျအော်ဟိုကိုတင်းလို့ခေါ်ပါတယ်ဟေးမင်းဒီရွာလားမဟုတ်လားသူတို့ကဘယ်မသိဘူးလားဟမ်သိပါဦးဆရာသူတို့ပြောင်းလာတာမကြသေးပါဘူးဟုတ်ဟုတ်ပါတယ်မောင်ရင်တော်တော်တို့ရွာမှာဓမြတွေတောင်းချမ်းလို့လို့ဒီရွာကိုပြောင်းလာတာပါအဲဒါတဲ့ တို့နာမည်ကဘယ်သူလဲဗျ။အော်တို့ရဲ့နာမည်ကမမြလို့ခေါ်ပါတယ်။တို့သားပြန်လာအောင်စောင့်ဖို့အချိန်မရတော့လို့ဒီမှာရှိတဲ့လက်နက်တွေကိုပဲကျွန်တော်သိမ်းသွားတော့မယ်ခင်ဗျ။အော်အော်ဟိုမှာတားတော်ပြန်လာပြီ။ဟမ်တားရဲ့ဟောဒီမှာဘကောကပလိတ်ရာရှိတွေရောက်နေတယ်တားရဲ့ပြီးတော့ဒီရွာမှာလက်နက်ပုံးရှာရင် တို့အိမ်ကိုဘ누구ကများမတရားသတင်းပေးလိုက်လဲမသိပါဘူးตาရဲ့ဟောဟုတ်လားလက်နဲ့လားရှိပါတယ်ဒီတိုင်းမှာလက်နဲ့တွေအများကြီးရှိတယ်6လုံးနဲ့လက်ရှိတယ် stand တက်လက်ရှိတယ်ဒါပေမဲ့3လက်ရှိပါတယ်ဟုတ်ပါတယ်ဒါတွေကကျွန်တော်တို့တော်လိုင်းပြီးပြီးချင်းပေါ့လေကျွန်တော်တို့ကို special permit နဲ့ပေးထားခဲ့တာပါဟုတ်ပါတယ်ကွရှိပါတယ်ရှိပါတယ်အော်ဥတုကဟိုလက်သေးလေးပါလေးလောက်ပါအောင်ကျွန်တော်တို့မှာထုံးစံမရှိပါဘူးတော်အဲကိုမြရတယ်ခမည်းပြတဲ့ special permit ဆိုတာကမဟာမိတ်တက်တွေပြန်ဝင်လာစကထုတ်ပေးခဲ့တဲ့ယာယီ permit ပါ အခုကျွန်တော်တို့ KSB လက်ထက်မှာညင်ဝစ်ပြပြရေးကိုဆောင်ရွက်နေတဲ့ကျွန်တော်တို့အစိုးရအနေနဲ့ဒီလက်နဲ့ကိစ္စတွေအားလုံးကိုစီစစ်နေတဲ့အချိန်ဆိုတော့ကျွန်တော်တို့နဲ့သက်ဆိုင်နေပါတယ်။ကောင်းဆုံးကတော့ဒီလက်နဲ့တွေကျွန်တော်တို့စီပြန်အပ်ပြီးဒီလက်နဲ့တွေကိုတရားဝင်ပြန်သုံးဖို့ပြန်ရှောက်မယ်ဆိုရင်တော့အဲကျွန်တော်တို့ကအကောင်းဆုံးပြန်ညှိနှိုင်းပေးပါ။ဒါလို့ရှိပါတယ်။ရသောမင်းခင်ဗျ။ကျွန်တော်တို့ကလူကောင်းသူကောင်းတွေဆိုတော့ကစိတ်ချလိမ့်ချပဲပေါ့လေ။အဲဒီလက်နဲ့တွေကို သုံးဆွဲနေပြီတာပါဟုတ်ပါတယ်ကွယ်ဟုတ်ပါတယ်အဲ့တော့ကရာဇဝမင်းကျွန်တော်တို့ကိုယုံမယ်ဆိုရင်ပေါ့လေဒီလက်လက်တွေကိုဝင်းနေပါတယ်ကိုမြရတယ်ဝင်းနေပါခင်ဗျာကျွန်တော်ကခွင့်ပြုခြင်းပေမဲ့ဥပဒေကခွင့်မပြုဘူးဗျပြီးတော့ခုချိန်မှာရောင်တော်ပြန်တွေနဲ့ရိုးလွတ်နေတဲ့လူဆိုးဓမြတွေကလည်းအဲသူတို့ကိုသူတို့ဘုံနာမဲတက်ပြီးတောင်းညမ်းကျင်နေတောင်းကျမ်းနေတဲ့အချိန်ခါဆိုတော့အေးဗျာဒီလိုဆိုလဲအကုန်သိမ်းတော့ကြပေါ့လေမဟုတ်ဘူးလားကျွန်တော်တို့ဗမာပြည်ဟာအမှန်မဟုတ်ချ လွတ်လပ်ရေးရရတော့မှာပဲပေါ့လေအဲအဲ့တော့ကျွန်တော်တို့ဗမာလူမျိုးမှန်သမျှဒေါ်လာရေးအတိလူမျိုးစိတ်ဓာတ်အပြည့်နဲ့ပေါ့လေကဲပါဗျာဗျာနိုင်ငံရေးအကြောင်းတွေကိုနောက်ကြုံတော့မှဆွေးနွေးကြတာပေါ့လက်နဲ့ဒီအားလုံးသိလိုက်ကြတာဟဲ့အော်တော်တော်ဝတ္တရားအရာကျွန်တော်တို့ကိုအိမ်ထဲအနှံ့ဝင်ပြီးရှာဝင်ပြုတ်အောင်အော်ရှာပါကွယ်ရှာပါကောင်းပါပြီကောင်းပါပြီကြိုက်တယ်လို့ရှာနိုင်ပါတယ်ကျင်းမဲဗျကျုပ်တို့ရာဇဝတ်အမင်းရှင်းမှာတော်လန်ရေးကြောင်းတွေလွတ်လပ်ရေးကြောင်းတွေသွားမပြောနဲ့ဗျ तू ကအင်္ဂလိပ်အစိုးရအကောင်းဆုံးပြောမှသဘောကျတာဒတော်တို့ကတော့ဘာမှနားမလဲပါဘူးကြာသူဥကလေးရဲ့ကဲကျင်းနေပါပြီလေဟောဒတော်ဒါနဲ့သူကဘယ်လူလဲခင်ဗျာကျွန်တော်မငယ်ကြီးဂျော်လီပါဟုတ်ကဲ့ကိုမြရတဲ့ငယ်ချင်းလားဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ရာသူဦးမင်းအကျွန်တော်တို့ကတော့ဗျာလွတ်လိုက်ရင်မရရင်နေပါသေးဗျာနေပါသေး အင်္ဂလိပ်အစိုးရလက်အောက်မှာခုလိုအစင်တမ်းမြင့်မြင့်နေရတာစားရတာပိုသဘောကျတာပေါ့ဗျာအဲ့ဒီအင်္ဂလိပ်အစိုးရတခင်ကြီးတို့ပေါ့လေအဲ့ဒီတို့ပုဂ္ဂိုလ်ကြီးတွေကိုကျွန်တော်ဘယ်လောက်ထိလေးစားတယ်လဲဆိုကျေးဇူးတင်ပါတယ်ကိုကျော်လေးကျေးဇူးတင်ပါတယ်ဟုတ်ကဲ့ခမည်းခါက6လုံးယူကိုလေကျုပ်သိမ်းရလိမ့်မယ်ခမည်း ပဲကြားခင်စိတ်နေရာကိုဝင်ယူခြင်းသေးတာပေါ့လေဟုတ်လားကြလေကြတဲ့အကောင်ကွာဟေ့ဒီကောင်ခါရရဲ့ကကနက်ကိုပိန်လိုက်ကြတာဒီကောင်ကိုတနတ်ကိုင်းဆွဲသုံးဆွဲခွင့်တလတိငါပိတ်တယ်ဒီမှာအားလုံးမှတ်ထားရမင်းတို့တဲ့ရှင်လို့ မင်းတို့တဲ့မိုက်လို့မင်းတို့ထက်အဆဆအရာရာပါလို့ဒီနေတဝိုက်မှာနာမည်တစ်လုံးနဲ့ဖုံဖုံတော့ကြော်ချနေတာသိလားငါကိုတော်လှန်ပုံကံမဲ့ကြံတိုင်းငါနာမည်သုံးလုံးကိုမင်းတို့ရှားပြားပေါ်မှာရေရေတင်းနေအရင်ရေရွတ်ကြည့်သိတယ်မလားမှတ်ထားရငါနာမည်ကြားပြည့်စိတ်

သားတွေကဟုတ်မနေ့ကကញ្ញင်3မီရောမှာတိုက်လာခဲ့တဲ့ပစ္စည်းတွေထုံးစံတိုင်းကျုပ်ကိုအပ်တာဟုတ်ကဲ့ဟုတ်ကဲ့အာကောင်းပြီလေဟောဒီမှာအထုတ်လိုက်အားလုံး9000ကျော်ဘူးလောက်ရှိလိမ့်မယ်ဟုတ်ပြီဟိုတခါကလို့တော့ပစ္စည်းရော့တယ်ပျောက်တယ်လို့တော့ကျုပ်ကမဆွဆွနဲ့ကျုပ်ဒါမျိုးမကြားရင်ဘူးအတိအကျလုံးမှာကျုပ်ကကြိုက်တယ်ခင်ဗျားသိရမလားဗျအဲ့လေမှန်တယ်ဗျဘူတာကတဲရှားရှိတာပဲဟမ်ဓမ္မကျုပ်အလုပ်ကိုကျုပ်နားလေအကောင်းပါပြီလားကောင်းပါပြီဟွန်း ဓမ္မကဲကိုကျမအင်းပြောမိเจ้าတဲ့ရွာကတကြီးအဲ့ဒီဥတပန်းအိမ်ကတိုက်လာခဲ့တဲ့ရွှေတဲ့ပစ္စည်းတွေဘယ်မှာအဲ့ဒါအပါသရေအတိကြနဲ့ပစ္စည်းတွေဟောဒီတစ်တာထဲမှာပြည့်ပြည့်စုံစုံပဲပုံရက်ခရော့ကျုပ်ကစင်းတွေကိုအလွတ်ရထားပြီးသားပါမင်းတို့ကတဲဟုတ်နေကြပါဟုတ်ရမယ်လေဒီနေ့မင်းတို့ပါဇက်ပေါက်တီးကစကားပြောတဲ့စကားနာနေတာငါသိတ်ခေါအများကြီးထိခိုက်တယ်ကွာထိခိုက်တယ် မင်းတို့ပစ္စည်းတွေကိုအမှပါအကြဒါမဲ့ကြေးပြားတစ်ချက်စွန့်သွားရင်ရက်ခါကဇက်ပြခံမယ်ဟိဒီမှာကြိုက်တယ်အေးဒါနဲ့ဘူတတ်တာဟောကွာအင်းဒီကောင်ဘယ်ရောက်လဲဒီကောင်နေဟိုတနေ့ကရင်းမာပင်ရွာကတကြီးအိမ်ကတိုက်လာတာတော်တော်ရခဲ့တယ်ပြောတယ်ဟုတ်တယ်ကိုရကအင်းသူ့ပစ္စည်းတွေအားလုံးကြားခင်စိန်ကိုအပ်ရမယ်ဆိုလို့ကြားခင်စိန်စီအပ်လိုက်ပြီးတော့ကြောက်တိထားတယ်ဟမ် ဒီကောင်ကနှာဘူးမရရယူကြားခင်စိန်ကိုဒီကောင်ကမျက်နှာလိုမျက်နှာရတယ်ဘာဖြစ်လို့တွားအရမျက်နှာလိုမျက်နှာရတယ်တွားအရှာလို့ဖြစ်ရမယ်ကြည်လားဘာဆိုင်လို့အထာပေါ့ဘိုးရခိုင်ဘယ်လိုလဲခင်စိတ်ပွဲအားဆိုလေတန်တွေကရင့်နာကြီးဟမ်ထောင်းလာကြီးလားရစ်ကန်ကန်ဆောင်းကြွားကြွားနိုင်လာကြီး ဂျိုးနှစ်ဖက်ကြွလာပြီလားဟင်နော်အိုဖြတ်တယ်လို့အမဲဖြတ်လိုက်ရဟင်ကျွန်တော်တို့ဘာမှမပြောတော့ဘူးမခင်စင်ကျွန်တော်တို့မခင်စင်နဲ့ပတ်သက်ပြီးတော့လေတော့မင်းတို့ပါသက်တွေပိတ်ထားငါမေးတာကရက်ခကုန်မဲနေတာဒီမှာဒီလိုပါမခင်ဟိုကျုပ်ကလည်းခမားကူစားဟိုတိုက်ရပါပစ္စည်းတွေကိုလေစုပြီးတော့မခင်စင်ကိုပဲဟိုကျွန်တော်တော်နန်းကြီးတဲ့ဟဲ့တိုက်ရပါပစ္စည်းတွေအားလုံးကို ငါရှေ့ကိုယူခဲ့တာယခရလက်ဖမ်းမနဲ့ငါစီကိုလာခဲ့လိုချင်တဲ့ပစ္စည်းတွေငါကိုယ်တိုင်ငါစိတ်ကြိုက်ရွေးယူမယ်ဟမ်ရွေးယူပြီးရင်ကြံတဲ့ပစ္စည်းတွေကိုမင်းတို့ကိုအချိုးကျဝေစုအဖြစ်ငါကိုယ်တိုင်ခွဲပေးမယ်ဒါလေအားလုံးကြားရရလားဟဲ့ ကြားပါတယ်ကြားပါတယ်ကျင်းလာပါတယ်ကျင်းလာပါတယ်ကျင်းလာပါတယ်ကျင်းလာပါတယ်ပြီပါတယ်ဗျာပြီပါတယ်လန်လန်တောက်ဒိတ်ဒိတ်ကျဲတတ်တိရဲရဲရဲတောက်ဒီနေတဝိုက်မှာနေပြောက်တောင်အထုံးမခံနဲ့ကြားခင်စိမ်မှသိပါဗျာသိပါအေးလာဟဲ့ကျော်လေးထိုင် กว่าချင်းနေပြောပါနဲ့တော့ဗျာဘကိုးကကပလိတ်တွေလက်နဲ့လာသိမ်းသွားလို့ကျွန်တော်ချော်လုံးပြူတော့အစ်စ်ပါသွားပြီအိုးချော်လုံးပြူတွေဘာတွေလုံးနေစမ်းမနဲ့ကွာဒီမှာမင်းငါတို့ရှိမှဘာလက်နဲ့ယူမလဲအများကြီးအများကြီးတပုံကြီးငါမင်းနေတာကဟုတ်ပါတယ်ဟုတ်ပါတယ်ကျွန်တော်လည်းအဲ့ဒီအကြောင်းပြောမလို့ပါပဲအေးဟုတ်ဘကိုးကမှသွားပြီးရှောက်လာတွေဘာတွေတင်မလီပါနဲ့ကွာမင်းလိုချင်တဲ့တနရရပါစီမယ်လို့ဆိုပြီး အေးတနက်နဲ့မြှားခေါ်ခဲ့ရတယ်ဗျအော်အခုရွာထဲမှာကြံခဲ့လေရဲ့အေးငါနဲ့ငါအကြောင်းနဲ့ပတ်သက်လို့ကိုသူ့ကိုမင်းဘာပြောထားသေးလဲဟင်ဘာတခုံးမှမပြောထားဘူးဗျအေးကောင်းတယ်ကြော်လေကောင်းတယ်ကောင်းတယ်ဟုတ်ကဲ့ဟိုအောင်တင်သားဆိုတော့ဘယ်လိုပုံမျိုးလဲဆိုတာငါသိမြင်နေတာပဲကြော်လီယာမြင်ရယုံတင်ပဲဟုတ်မလဲဗျာခင်ဗျားတို့အဖွဲတဲ့တာ ပါအောင်လာသိမ့်မနိုင်ရင်ခင်ဗျအင်မတန်အားကိုးရမယ်မိခဲတယောက်ဗျမိခဲတယောက်တေးဆိုရဲဆာပါလားကွာပြောစီရတယ်ဒီမှာမင်းလူကိုခင်စိတ်တပည့်ဖြစ်အောင်ဒါမှမျက်စာကလေးတစ်ချက်ပြစ်လိုက်ရင်ပြီးတယ်ဆိုတာလေမင်းသိတယ်မလားကွာရေဒီကတော့ခမရမှားသွားပြီဗျာမှားသွားပြီကျွန်တော်လူကခမရပြောသလောက်မလွယ်သလိုခမရတွေ့ဘူးခဲ့တဲ့လူတွေနဲ့မတူဘူးဗျာမတူဘူး ယောက်ျားချောချောသလောက်တနတ်ပြလက်ဖြောင်းတဲ့နေရာမှာဖြတ်စည်းလက်သလိုမြန်တယ်ဗျအဲအမတန်လည်းလက်တည်တယ်ဗျဟေးယောက်ျားပဲကွာဒီလောက်တော့စွန့်ရမှာပေါ့ကွာငါလိုမိမတော့ဟေ့ဟောမကြည့် မြမကျော်လေးခင်ဗျာဟူးကမူပေါ်မှာစီထားတဲ့ပလင်းတွေဘယ်နှလုံးကွဲသွားသလဲအဲအဲဟာဆယ်လုံးဘယ်လိုပဲပြောဒီကနေမှရင်အကွာအဝေးကကိုဘယ်လောက်ရှိသလဲအော်အော် အဲကိုက်900လောက်တော့ရှိအာတော်တော်တော်တော်တော်တော်ပြီကျော်လီတော်ပြီဟုတ်ကဲ့ဒီမှာခင်ဗျမင်းလူကိုငါတွေ့ချင်တယ်ဟုတ်ဟုတ်ကဲ့မင်းလူကိုရွာထဲမှာထားခဲ့ရမလားဟမ်ဟုတ်ဟုတ်ပါတယ်ဟုတ်ပါတယ်သူ့အမေတို့ပြားရည်သွားရှာအောင်မယ်ဆိုပြီးထွက်လာခဲ့တာအေးညနေဘက်ကငါလာခဲ့မယ်ကျော်လီ။အော်အော်အဲဒါဆိုပြားရည်ရှာစရာမလိုတော့ဘူးပေါ့။ညနေပြားအုံကြီးရောက်လာမှပဲမြတင်ကိုကြည်ဖို့ခိုင်းတော့မယ်။မဟုတ်အဲ တာကြားလိုက်တာဗျာကျုပ်တယောက်ထဲထားပြီးဒီနေ့ကိုရှောက်သွားနေတာရှော်ရဲအော်မင်းအမေဖို့ပြားရီသွားရှာတာလေကွာအဲ့ဒါပြားအောင်ကြီးပါရလာခဲ့သေးကွာဘယ်ဘယ်ဟိုဒီပြားအောင်ကအဲညနေကျရင်သူ့ဟာသူလာလိမ့်မယ်ဟာအဲအဲ့ဟုတ်ဘူးဟုတ်ဘူးရောင်လို့ရောင်လို့အဲတို့ဒီရွာထဲဝင်လာတော့ကလေဒီရွာကတကြီးသမီးကမင်းကိုတွေးလိုက်တယ်တဲ့နာမည်ကမခင်သိမ့်တဲ့အဲ့ဒါကွာဟိုဘယ်ကလဲ ဘယ်သူလဲနာမည်ကဘယ်လိုခေါ်တယ်လဲနဲ့အိုးမေးတာမှသုံးနေတာပဲအဲတော်တော်ကြာသူကိုတိုင်အောင်လာခြင်းလာလာအဲအဲဟိုမောင်မလာနေပြီလာနေပြီဩကြီးသမီးမခင်စိန်ဆိုတာလားအိုးဘယ်ကလာမခင်စိန်ရမှာလဲဟိုကျမကျမနာမည်ကဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်မသိမသိမှားသွားလို့မခင်စိန်ဆိုတာကသူ့အမနာမည်မသိပဲဖြစ်ဖြစ်မခင်စိန်ပဲဖြစ်ဖြစ် မိတ်ဆွေဖြစ်ရတာဝမ်းသာပါတယ်လေဟုတ်ကဲ့နာမည်ကိုမမြင်ဘူးပေမဲ့လူကိုကြားဘူးနေတာကတော့အော်စကားမှားပါလို့ပါရှင်ဟိုလူကိုရင်းနှီးကျင်တာကြားပါပြီကိုမြတင်အော်ကျွန်တော်နာမည်ကကိုသိမ့်ပါအော်ရှင်ကဘယ်ဆိုးလို့လဲအင်းလေဘာပဲဖြစ်ဖြစ်ဒီရွာကိုလာလေတဲ့အခါအဆစအရာရာကျမအကူညီပေးနိုင်ပါတယ်ကိုမြသိမ့်တင် တောင်းပါပြီဒေါခင်သိစိန်မလေးမလေးမလေးကျွန်တော်တို့စခန်းသားကိုစတင်းသိမ့်မောင်နဲ့နောက်လိုက်50လောက်ရောက်နေတယ်ဘုံတော်တိုင်းပဲမမလေးနဲ့နယ်လူဘွဲတွေဘွဲကျင်းမကျင်တယ်တဲ့ဒီကောင်တော်တော်လူပန်းသွားတယ်မမလေးအဲ့ဒါတဲ့တဲ့မင်းတူတူရှာရှည်တဲ့ကောင်မလားအေးကျော်ဒီလောက်အရှိကြီးအစီရင်ခံစားတင်းနေအောင်မင်းကလာဩဘာသာဖတ်နေရမဟုတ်ဘူးတွားငါလိုက်ခဲ့မယ်အော်ကိုကိုမြရီ အင်းလေဟိုကိုသိမ့်မဲထားလိုက်ပါတော့ရှင်မျက်စိအောက်မှာမြင်နေရတဲ့အခြေအနေတွေကိုကြည့်ပြီးရှင်ကျမကိုထင်မြင်တယ်လို့ထင်နိုင်ပါတယ်ကျွေးစင်းကလေးတစ်ခုသွားရှင်းလိုက်ပါဦးမယ်ရှင်နောင်များမှ တွေ့ကြသေးတာပေါ့နော်ကောင်းလာပါပြီကြားခင်စိဟုတ်ကဲ့ရှင်ဟုတ်ကဲ့ဘူအောင်တင်းရဲ့သားသားဘူအောင်တင်းကြီးရဲ့ Academy College and they went. Born in a, I'm born in, born in a, I'm born in, born in a. Kid Academy Socialist, Jarkins and Academy everything. Go on in, la, la, go on in, မှုဦးထွန်းဝင်နဲ့ဦးပေါ်လူအဖြစ်ပကြီးလေးဝင်ဘောနေတာဘောနေဘောနေတာ ဟာတနတ်တန်နေပါလားကြော်လီအေးအေးဟဲ့အဲအဲ့ဒါဗောကြာကိလေးနဲ့စတင်းသိမ့်ပုံလို့အုပ်စုစင်းရင်းရှင်းမိုးလေးရဲ့ဂိကတန်နေဖြစ်မှာဩဗျာဟာတဘူတော့ကြွသွားပြန်ပြီဗျို့ဟုတ်စတင်းသိမ့်ပုံအတင်းတိတ်ဆောင်လာတော့မှမရလိုက်ဘူးသူ့တဲ့လင်းနဲ့ကြာခင်စိရဲ့လက်ချက်နဲ့နှထင်ပွင့်သွားပြီဗျို့ကြာခင်စိကြာခင်စိဒါကြောင့်လဲနမနဲ့လိုက်အောင်ဖိမ့်မိတ်တူအောင်ကြော်ကြနေတာကိုလက်ဆက်တတ်တော့ဟမ်ဘယ်နဲ့လဲကိုမြတ်တယ်ဟမ်ယူပါဖြူးတလောက်ကြောက်စရာကောင်းတဲ့ကြာခင်စိရဲ့ပနာမလက်တံကို ကိုတော်နားဆင်ရပြီမဟုတ်လားဟမ်သွားစမ်းမှာချော်လီယာတယောက်နဲ့တယောက်ဘိုတောင်းပြီးတော့ဆိုးခိုးတိုက်ခိုက်နေတာကိုငါလုံးဝမကြိုက်လို့ပါဒါမှမင်းကြားခင်စိတ်ငါနဲ့တွေ့ရင်ကြွက်ခင်စိတ်ဖြစ်သွားမယ်ကြော်ရင်ကြောက်လိုက်စမ်းပါကြော်ရင်ကြောက်လိုက်စမ်းပါေးတေးကြရဲ့လာမောင်ထုံးဝေမှန်ပါမှန်ပါဘူအောင်တင်ရဲ့သားဟုတ်မှုမင်းတို့ဘယ်လိုသိသူ့မိမမြဝင်းကိုရော မင်းတို့တွေ့ခဲ့ရလားမမမမသိကြပါလေမင်းကြီးရဲ့ဒါပေမဲ့တခုတော့ရှိတယ်အဲ့ကမ်းမှာဘူအောင်ရင်းရဲ့ဓာတ်ပုံကြီးကိုအထင်ရှားတွေ့ရရဲ့ခါနဲ့သူတို့အကြောက်ကံဖုံးဖိထားတဲ့အကြောင်းတစ်ခုခုရှိလိမ့်မယ်ထင်ပါတယ်မင်းကြီးအဲလူဆိုးသားဆိုတော့လူဆိုးမဖြစ်နိုင်ဘူးလို့လေအတတ်မပြောနိုင်ပါဘူးမင်းကြီးအဲဒါပေမဲ့တော်လန်ရင်မှာပါခဲ့တယ်ဆိုပြန်တော့ တကယ်လို့သာလူကုန်းတယောက်ဖြစ်နေမယ်ဆိုရင်တော့ဒီနယ်ကဓမြတွေနေနေပေးဖို့အတွက်သူ့ကိုကျွန်တော်တို့အတွဲလူပြေအသုံးချရကောင်းမလားလို့စိတ်ကူးမိတာပါပဲမင်းကြီးစိတ်ကူးမိတာပါပဲอืมတော်လှန်ရေးအကြောင်းပြုပြီးလက်နက်တွေကလည်းဖွာလန်ကျက်ဖြစ်နေတာကိုမှန်ပါမှန်ပါမှန်ပါအဲ့ဒီလက်နက်တွေကြောင့်လဲလူတွေဖောက်ပြန်ကုန်ကြတာကွာမှန်ပါမှန်ပါကဲကဲဒီကောင်အခုပြင်ပါမလားမှန်ပါငါစီကိုခေါ်ခဲ့စမ်းမှန်ပါမှန်ပါဟို သူလက်နဲ့တွေပြန်ရဖို့အတွက်ဘကိုးကနေပြီးဟုတ်ပါပြီတွားခေါ်စမ်းပါ तू ဘာကိစ္စနဲ့လာလာတို့ကဒုကိစ္စကိုဦးစားပေးရမှာပေါ့မှန်ပါမှန်ပါ duty is duty กว่าနာမည်ကမြတင်းနဲ့လားอืมမမြဝင်းဦးအောင်တင်းမမြဝင်းကမြ ဦးအောင်တင်ကတင်ဒီတော့မြတင်อืมဖြစ်နိုင်တယ်ဖြစ်နိုင်တယ်ရှူရပဲထိုင်ကိုမြတယ်ဟေးမင်းဖေဆုံးသွားတာဘယ်လောက်ကြာသွားပါလဲမောင်မြတယ်ဖုံးမနေပါနဲ့ကွာအားလုံးတို့သိပြီးပါပြီဒါနဲ့မင်းအမေမတ်မြဝင်မမချာချာရှိရလားကျမ်းပါပါတယ်အေးမင်းပြန်သွားတဲ့အခါဘကူးမျိုးကရာဇဝတ်ဝင်တော်ကြီး ဥပတ်ချစ်ကမမြဝင်ကြမ်းကြမ်းမာမာမာရှိရဲ့လားလို့မေးလိုက်တယ်လို့ပြောလိုက်စမ်းပါကွာနော်နေပါဦးခင်ဗျားတို့ခမည်းတော်အိမ်မှာခမည်းအဖေဓာတ်ပုံကြီးမြင်ကလေးကဘာလို့ဖုံးထားတာလဲဟမ်အိုးဘယ်နဲ့ဖုံးမထားလို့ဖြစ်မလဲဗျခင်ဗျားတွေတော့ကောင်းညနေတဲ့ခက်မှာဘောင်နေရသားဆိုရင်ကျွန်တော်မှလက်နဲ့တည်းရလည်းရှိနေတော့ကခင်ဗျားတို့ပလိတ်ဖွဲ့ကကျွန်တော်ပေါ်မှာထင်မြင်မှားမှာပေါ့အထင်ကောမမှားတိုက်ဘူးလားခင်ဗျားစဉ်းစားကြည့်တာဟမ်ခင်ဗျားစဉ်းစားကြည့်စမ်းပါဗျာ ဒလောက်တောချောင်တွေတောင်းချနေတဲ့နေထဲမှာလက်နဲ့အပြည့်အစုံနဲ့ခမည်းတယောက်ဟာလူကောင်းတယောက်ဖြစ်ပါတယ်ဆိုတဲ့ခိုင်လုံနဲ့အထောက်ထားကိုရဖို့ကျွန်တော်တို့မှာဝတ္တရားရှိနေတယ်ပုံလားဗျာ။အာဒီလိုဆိုရင်အကျောင်းမှာရှိတဲ့လက်နဲ့တွေကိုလိုင်စင်လုတ်เสียမလိုတော့ဘူးပေါ့။ဟုတ်ပါသလား။ခမည်းတို့ရွာပတ်ဝန်းကျင်မှာလဲဓမြတွေကတောင်းချနေပြန်။အဲနောက်တစ်ချက်ကဘူအောင်တင်သားဖြစ်နေလေတော့လိုင်စင်ပေးဖို့မပေးဖို့အတွက်ကိုဝန်တော်မင်းစဉ်းစားနေပါတယ်လေ။အင်းလေဟုတ်ပါပြီဟုတ်ပါပြီ။ ဘာဝရှင်ရှင်တွေကလည်းတောင်းကြနေတယ်ဘုံနဲ့သားကလည်းဖြစ်နေပြန်တော့ကကျွန်တော်ပေါ်မှာအထင်မြင်မှောင်မှားပြီးတော့တွေးမင်းမဲ့ဆိုရင်လည်းတွေးဝေစရာပေါ့လေကျွန်တော်သိပါတယ်နားလည်ပါတယ်ကျုပ်ကလည်းဒါပေမဲ့အရေးကြီးဆုံးကဥပချင်းနဲ့ကျွန်တော်နဲ့ကတိကတလာပြီးတွေ့ရတယ်ဆိုတာတော့ဖြင့်ကျွန်တော်အင်မတန်ကန်ဆိုးလို့ပဲလို့ကျွန်တော်ပြောရမှာပဲကဲကျွန်တော်ပြန်မယ်ဟေးဟေးဟဲ့လင်းဟေးမင်းကိုသွားခွင့်မပြုနိုင်သေးဘူးဗျာမင်းဒီမှာမောင်မြတယ်မင်းကငါမေးစရာကြီးအများကြီးကြံသေးတယ်ဟေး ဒီလိုမလှုပ်ဆမ်းမှနေဗျထိုင်ရမအောင်ဦးထွန်းဝင်းစဉ်းစားကြည့်လေဟာနေတော့ဆိုတဲ့အမိန့်ကိုပါလေခမည်းကလိုဆန်းလို့ဘေးကောင်းမလဲဗျကျုပ်မနေခြင်းတဲ့နေရာမှာဘယ်သူမှကျုပ်ကိုတားပိုင်ခွင့်မရှိဘူးဟမ်ကျုပ်စိတ်နဲ့ကျုပ်သဘောကိုဘယ်သူမှချုပ်ချယ်ပိုင်ခွင့်မရှိဘူးပြင်းဖို့ကျူးလွန်တဲ့လူဆိုထားပါတော့လေဟမ်ထားပါတော့ဟုတ်ပါတယ်ဦးထွန်းဝင်းတရီနေနဲ့ထားပါတော်တော်မရရကောင်မရရခင်ဗျပြစ်မလားဟမ်ကျုပ်မရရခင်ဗျတကယ်ပြစ်မလားပြောမင်း ရှင်ဘလို့လူလဲပလိတ်ကစစ်စရာမေးစရာရှိလို့ခဏနေပါဦးဆိုတာရှင်မနေရှင်မှားသွားမှာပေါ့ဒီမှာမေးနေတာကိုဖြည့်ပါထိုင်ပါအလိုဘင်းယူနီဖောင်းပြေဆုံးနဲ့ရဲအောင်မှချက်လေတင်အာနာပြင်းပါဘယ်လိုတော့တင်လို့ရှိတဲ့လူတွေကြုတ်ကိုဝိုင်းပြီးကျင်းဝနေကြပါလားအရကတော့တော်တော်တော်ဟွန်းနင်းကဘိုးအောင်တင်သားတော်ပီသားပါလေဒါပေမဲ့ မင်းအဖေလိုမရင်ကျေးဘူးတို့တို့မရိတ်ဖေဖေ तू ဘောင်နဲ့သားလာရင်ဖေဖေဘောအောင်တင်သားဆိုပြီးတော့ခင်များတို့ကဒီလိုပေါမျိုးချုံးမယ်ဆိုရင်တော့ဘာလို့အာကတော့လူကြီးတွေကိုမလေးမခံနဲ့လူဘာဝတွေကိုမတော်တော်လူဘာဝနေစမ်းပါခင်ဗျာဓမ္မအော်လားငေါလားမလုပ်ပါနဲ့ဟမ်ကျုပ်ကအော်လားငေါလားမလုပ်ပါနဲ့ကျုပ်ဟာတရားခါတရားမဟုတ်ပါဘူး တရားခံတယောက်ဖြစ်လင်ကစားခုခေတ်မှာအကြောင်းမဲ့တက်တဲ့အော်လန်းကလည်းလုံးလို့မရပါဘူးဒီမဲ့ကုတ်လူဒီလမ်းမကြရင်ဘင်းငံကိုတော့မှကျုပ်တို့ကကော့ချတဲ့ကောင်နားလေလားကော့ချတဲ့ခေရောက်နေပြီခင်ဗျားနားလေထားသားမှာတေဟုတ်တဲ့ကောင်ပါလားကွာဟဲ့ကဲလေထားပါဦးကျုပ်ကိုစစ်စရာရှိမေးစရာရှိရင်မေးပါကျုပ်ဒီမှာကြာကြာမနေနိုင်ဘူးဒါပဲမင်းပတ်စပ်ပြီးတော့တော်တော်လူဘောရတဲ့ကောင် အောင်ဖေဖေဟေးမောင်ထွေးတော့ကွာတော့အိုးဖေဖေဖေလောက်ပါဦးတော့တော့လူဘောင်းဝတယ်ကောဒီမှာရှင်တော်တော်လူဆောင်လောက်မနေစမ်းပါနဲ့ရင်ရင်ကြည်ကြည်ပြောစမ်းပါရှင်ဟမ်ခမရတော်ကောယင်ကြည်တဲ့အလုပ်လားဟမ်ဒီမှာဝန်အောင်မင်းခမရရှေ့တော်မှုန့်မယ်ဒီမှာခမရတပည့်တွေကယင်ကြည်တဲ့အလုပ်တွေကိုလုပ်နေသလားကြည်စမ်းမအောင်ဟမ်မင်းကြီး ကျွန်တော်သူ့ကိုဖမ်းချုပ်ထားလိုက်နေစမ်းနေစမ်းဟေ့တကယ်ထိုင်စမ်းကွာမင်း I'm sorry sir no thank you ကျွန်တော်မတရားပြီးနားထောင်ပြရစေမောင်ထွေးမမမမဒီကောင်ချုပ်တာချုပ်ထားလိုက်တော့မမနေပါဦးနော်မင်းရဲ့ကျုပ်မေးပြစေဦးဟဲ့ကောင်ကျုပ်ကိုဖာအပြစ်နဲ့ဖမ်းမှာကျုပ်ကိစ္စနဲ့ကျုပ်လာတာဟမ်ကျုပ်ဟာမှန်ကန်တဲ့တရားတဲ့လူတစ်ယောက်ပါမတရားလုပ်တဲ့အလုပ်ဆိုရင်ကျုပ်နင်းနေမှာငုံမခံဘူး ကျုပ်ကိုတမန်လူစားမျိုးတော့မထင်းနဲ့တော့ခင်ဗျားတို့မေးစရာရှိရင်မြန်မြန်မေးပါမေးစရာမရှိဘူးဆိုရင်ကျုပ်ပြန်မယ်အခုပြန်မယ်ဟဲ့ကောင်ဟေးဒီကောင်ကိုမင်းအောင်ဖမ်းမလို့စင်းနဲ့ဟေးကောင်ပြင်းနဲ့လေရှင်ပြင်းနဲ့လေမပြင်းတော့မပြင်းနဲ့နော်ဒီဒီဟဲ့ဆမ်းပါခင်ဗျားတို့ခင်ဗျားတို့ကျုပ်ကိုဝိုင်းမထားပါနဲ့ဟာခင်ဗျားတို့ကျုပ်ကွာဘာပြင်းနဲ့ကျုပ်ကိုဖမ်းမလဲဟဲ့ဟေးဟေးတော်တော်တော်တော်ကြတော့မင်းကြီး ဒီကောင်တနတ်တွေနဲ့ဆောက်ခံလို့မင်းလည်းလူမင်းကြီးအဲ့ဒါအိုး duty is duty ပေါ့ကွာဘူအောင်တင်ရဲ့သားကိုဖေဖေတို့ဘာအမှုနဲ့ဖမ်းလိုက်ကြတာလဲဟင်သူ့မှာရောဘာပြစ်ရှိလို့လဲဖေဖေอืมဒီကောင်ကိုချုပ်ထားမိတဲ့သူတော့ထောင်မကြကြအောင်ချရာဇဝင်လူဆိုးရဲ့သားကြောက်ကိုထောင်ချတာ ဘသူကအပြစ်ပြောနိုင်မှာဟမ်သမီးကတော့ဒီလိုစဉ်းစားမိတယ်ဖေဖေရဲ့ဟိုအမျိုးမျိုးစုဘူးတောင်းချမ်းနေတဲ့သူတို့နေမြေမှာညီဝတ်ပြပြားရေးအတွက်ဟိုသူ့သမီးတို့ပြန်တုံးချရင်ဟောရင်မဖြစ်ဘူးသမီးမဖြစ်ဘူးဘိုးအောင်တင်သားဟာဘိုးအောင်တင်လိုပဲလာမှာသူ့ဖေတုံးကလည်းဖေဖေတို့ပြိတ္တပွဲလုံးကိုညံညညံနဲ့တည်းအမျိုးမျိုးနဲ့ဒုက္ခပေးခဲ့อืมဖေဖေကိုကြီးကိုတာအင်ုံကြီးကိစ္စအထိ ဖေဖေကိုအနံယူခဲ့တယ်ဟုတ်ကဲ့သူ့ဖေတုံးကလည်းဖေဖေကိုအနံယူခဲ့တယ်လို့ဘိုးအောင်တင့်သားကတခါသမီးကိုအနံယူအောင်မယ်စော်ကားသွားအောင်မယ်ဆိုရင်မဖြစ်ဘူးသမီးမဖြစ်ပါဘူးဟိုဖေဖေဟိုဒီလိုဆိုလို့ရှိရင်လေသမီးကိုတခုတော့ခွင့်ပြုပါလားရဲ့သူ့ကိုချုပ်ထားတဲ့ကတ်မှာအချုပ်ခန်းထဲကနေအပြင်ခဏထုတ်ပြီးဟိုသမီးနီးပြည့်ရဲ့နဲ့သမီးချောင်းပြဆစ်စေးကြည့်ပြစီလားယင်မင်းဖေဖေလေလေ သမီးစူးစမ်းကြည့်ပေါ့ဒါပေမဲ့သမီးဟာပြိယာရှိဖြစ်နေတဲ့အတွက်ကြောင့်သမီးသိပါတယ်ဖေဖေ duty is duty ပေါ့တရခန့်ကိုထုတ်လာခဲ့ပါပြီမမအော်ထိုင်မှာကိုမြရတယ်အော်လက်ဖက်တောင်းမလားယ ခမည်းမင်းနေတာလောကနဲ့မင်းနေတာလားတကယ်စေတနာနဲ့မင်းနေတာလားဟိုတကယ်စေတနာနဲ့မေးနေတာပါရှင်တကယ်စေတနာနဲ့မေးတာပါဒါလို့ဆိုရင်တော့လက်ဖက်ရည်ပူတစ်ခွက်လောက်တော့တောက်ချင်တယ်ဟုတ်ကဲ့ဟင်းညို့ဝေလက်ဖက်ရည်တစ်ခွက်သွားမှာစမ်းဟုတ်ကဲ့ငုံနေပါလေလဲစုံအောင်ယူခဲ့နော်ဟုတ်ကဲ့ဟုတ်ကဲ့ဒါကဘာလုပ်တာလဲမအော်ဟိုအကိုကြီးဟိုကိုမရတွေကိုမေးစရာလေးရှိနေတာနဲ့အချုပ်ခန်းထဲကနေထုတ်ပြီးတော့နေစမ်းပါဦးနေစမ်းပါဦး ကျုပ်ကိုချုပ်ခန်းနေရခေါ်ပြီးတော့ကအရေးကြီးလုပ်တဲ့ထွင်လုံးနေရဘာသဘောလဲဆိုတာသိစမ်းရသေးလားဒါမာကတေခက်တာပဲအလုတ်ကိုရှုပ်ဘာဖြစ်လို့ဒီတရကောင်အပြင်ထုတ်ခဲ့ရတာလဲဟိုဟိုလေအမအမအမှန်ကိုသိချင်တာနဲ့ထုတ်ပြီးမေးတာပါဟိုဖေဖေလည်းပြောပြီးပါပြီကဲကိုမြရတယ်ဗျာစောစောကရှင်ပြောတဲ့စကားဘယ်နဲ့ဟာလဲရှင်ကိုထွင်လုံးနဲ့ချုပ်ခန်းထဲကနေထုတ်တယ်ဟုတ်လားတလွဲမထင်ပါနဲ့ရှင်ဒီမှာ ရှင်ကိုရိုးရိုးအေးအေးနေတတ်တဲ့လူတစ်ယောက်ဖြစ်ကြောင်းကျမကသိလို့စောစောကအထင်မှားဖြစ်ခဲ့ကြတာတွေကြည်လိုက်ရအောင်ရှင်းအောင်ကျမရှင်းကိုခေါ်တွေ့တာရှင်းသိလားဒါဖြစ်ရင်ခမရအဖေကမှားတာတွေလွန်တာတွေကိုသမီးကိုထုတ်ပြီးဝန်ချခိုင်းတာလားဟုတ်လားစိတ်တော့မဆိုးနဲ့တော့ကျုပ်ကဒဲဒိုးပဲပြောတာပါလေအခုလိုကျွတ်ဆက်ဆက်ပြောတဲ့နေရာမှာရှင်ဟာနိုးတူပဲဒီမှာဒဲဒိုးပဲပြောပြောဇောက်ထိုးပဲပြောပြော ကျမကစိတ်မဆိုးပါဘူးဒီမှာကျမကရာဇဝတ်အုပ်တယောက်အနေနဲ့တရားခံမျိုးစုံစစ်ဆေးလာခဲ့တာရှင်ရှင်းလို့အပျော်ရှင်းလို့လေးပေါင်မျိုးနဲ့ကြုံခဲ့ရပေါင်းလည်းများပါကောလေကျင်သားရနေပါပြီကျင်သားရနေပါပြီစိတ်ရှိရှိလဲထားနိုင်တယ်ကဲပါလေဟိုရှင်းကိုကျမခေါ်တွေ့တာဟိုနောက်ပြီးတော့ပြောပြမယ်ကဲလက်ဖေးတောက်လိုက်ပါဟုတ်လားအဲကျေးဇူးတင်လာတဲ့ခင်ဗျားတို့အခုလိုကြုတ်ကိုအေးဒီယူလောက်တာဟိုတော့စဉ်းစားကြဖြစ်နေပြီပေါ့လေ တွေးဝေးမယ်ဆိုလဲတွေးဝေးစရာပေါ့လေဒါပေမဲ့အဲဆာသာနဲ့တော့အုတ်လိုက်အောင်မယ်လေအမရှင်ဘာတွေရှောက်လို့နေလဲအော်ခင်ဗျားတို့ပလိတ်တွေညံနေညံနေစင်ပြီးတရုတ်ဘာဘာလုတ်ပြနေတဲ့အကြောင်းတွေကိုပေါ့ဗျာဟာလေလေမတရားလုတ်သမီးကိုခါပါများလာရင်တော့ဒီနေ့ကျရင်ဘော်နေတဲ့သားဟာသားဘော်နေဖြစ်မလာနိုင်ဘူးလို့မပြောနိုင်ဘူးနော်ဟာကျမတို့ကရှင့်ကိုမတရားနှိပ်စက်နေတာလို့ဆိုချင်တာပေါ့လေဟုတ်လားဆိုချင်တာမဟုတ်ပါဘူးအတိအကျဆွဆွနေတာပါပြောသမောင် ခမရအဖေဥပချင်းနဲ့ကျုပ်ဖေဘူအောင်တင်းနဲ့ရန်သူဖြစ်ခဲ့ဘူးတယ်ဆိုတာခမရသိပါတယ်ဟုတ်ကဲ့ဟုတ်တယ်မလားခမရအဖေနဲ့ကျုပ်အမေနဲ့ဟိုတုန်းကအချင်းချင်းပတ်သက်ခဲ့ဘူးတယ်ဆိုတာကိုလည်းခမရသိပါတယ်ဟုတ်ကဲ့သိပါတယ်အဲ့လိုပတ်သက်ခဲ့ဘူးတဲ့အိမ်မှာကျုပ်ကိုဝိုင်းပြီးတရားခါလို့စစ်လားမေးလားငေါက်လားလောက်တာကိုတော့ကျုပ်ဖြစ်တယ်ဒီကြားထဲမှာခမရဖေကမင်းမေမရဲ့လားမင်းမေကိုငါမေးတယ်ပြောလိုက်ပါဟုတ်ဒါသူ့လိုပါရှိနေဒါတွေဟာကျုပ်ကိုတက်တက်မဲ့စော်ကားနေတာပါအဲ့လိုစော်ကားနေတဲ့ ချိန်မှာဒီလိုအိမ်မှာကျုပ်ကကြာရှည်နေလို့မရဘူးဒါကြောင့်မလို့ကျုပ်ထွက်လာတယ်ထွက်လာတဲ့အခါမှာခင်ဗျားတို့ကကျုပ်ကိုဝိုင်းရိုက်တယ်အဖြစ်ရှိတဲ့လူဆိုရင်တော့ရှိပါသေးတယ်ရိုက်ပါဒီမှာကြည့်စမ်းအပြစ်မရှိပဲခါရတဲ့ကျုပ်ကျုပ်နှစ်ဖူးကဒါကိုခင်ဗျားကြည့်စမ်းပါဦးခင်ဗျားကိုရွှေပလိတ်တွေသနတ်တင်နဲ့စောင့်ထားတာလေပတိလှလာလေးကောင်းကောင်းပေါင်းထားတဲ့ကျုပ်ကိုကြည့်စမ်းပါဦးအဲ့ဒါတရားသလားဒါဟမ်တရားသလားဒါဒီလိုရှိတယ်လေဟိုဒီလိုပါကိုမြနဲ့ ရှင်ကဒီလိုထင်ဖားမှာပေါ့ဘာတွေများဒီလောက်လေးရှည်နေမှမသိဘူးအိုးအကိုကြီးကအလကားဘာဖြစ်လို့တရားခံတယောက်ကိုဒီလောက်အခွင့်အရေးပေးနေရလဲဟမ်ငါမင်းကြီးရဲ့သမီးဆိုပြီးတော့ဒီလောက်အခွင့်အရေးယူကိုမကောင်းဘူးကွာဟဲ့ကိုလူဒါတရားခံထိုင်နေခုံမဟုတ်ဘူးကွာဟမ်တရားခံဟုတ်တယ်ကျုပ်လားတရားခံတရားခံမဟုတ်ဘူးဗျာမတရားခံမတရားခံမတရားခံမတရားခံတာကောင်ဗျာဒီကောင်ပြချုပ်ခွင့်လေဟိုညီသားအောင်ကိုကြီးကလေညီသားအောင်မင်းတို့ငါ့ကိုချုပ်ခွင့်နဲ့ပြန်ထည့်မယ်ကောင်နေပေါ့လေဟမ်ကဲ ခုမှကတရားခါစစ်ဖြစ်ပြီကွာကဲဘာလို့ဘာလို့ဘာလို့ဘာလို့ဘာလို့လူဘောကိုကြီးမလုပ်ကြပါနဲ့လေကိုကြီးကလေတော်ကြပါတော့တော်ကြပါတော့တော်ကြလက်လွန်သွားလို့ရှိရင်ဘယ်နဲ့လုံမလဲကိုကြီးဘယ်နဲ့လုံဂျူဒီဂျူဒီကွာ လိုငိုးနေလို့မသိဘူးဆရာကတော်ရဲ့ဆရာကတော်လိုက်သွားရင်ဒီကိစ္စဟာပြီးစီးသွားလိမ့်မယ်လို့ကျွန်တော်ထင်တယ်။အဲပြီးတော့ဥပချစ်ဆိုတာကလည်းတပတ်လုံးမဆုံးရင်နဲ့ဒီမျက်နှာကြီးနဲ့ဆုံးကိုမဆုံးရင်ကိုတုခကျမသားလေးလူရိုးလူကောင်းလေးဦးသူ့အဖေအပေါ်မှာရှိခဲ့တဲ့ရာဇဝင်အညိုးနဲ့အတိုးချပြီးတတ်တညံစင်ပြီးလက်စားချီတာပဲဖြစ်ရမယ် ကျမအနေနဲ့အခုကိစ္စမှာမျက်နှာပြားပြီးတောင်းမှမို့ဆိုတာလေတော်လေသူအကိုကြီးကိုအောင်နေသိကောင်းထိခိုက်လာပါလေကိုဒုက္ခရဲ့ထိခိုက်လာပါလေဆရာကြီးဆရာကြီးဟောဒီအဲကမ်းမှာချိတ်ထားတဲ့ဆရာကြီးရဲ့တပ်ပုံကိုမြင်နေဒုက္ခအမျိုးမျိုးရောက်နေတဲ့ဆရာကြီးချစ်လာပါတယ်ဆိုတဲ့ စနီးနဲ့ပါရဲ့ဘဝကိုလေခဏလေးဖြစ်ဖြစ်လာကြည့်လဲစမ်းပါလို့ကျွန်တော်ကျွန်တော်ဆရာတတိယဒုက္ခအော်အော်ငွေခေါ်လိုက်ချင်းပါလေဆရာကြီးဟိုဆရာကြီးတော့ရတဲ့စကားတွေကျွန်တော်နားထဲမှာအခုကြီးမထွက်သေးဘူးဆရာကြီးလောကကြီးဟာသိညစ်စရာ စိတ်မချမ်းသာကြလောကကြီးရဲ့လို့ကျွန်တော်ဘယ်သောခါမှမအောင်မရပါဘူးဆရာကြီးပြောခဲ့တဲ့အတိုင်းပျော်ပျော်ရွှင်ရွှင်မနေတိုင်းရှာတော့ပါဘူးဆရာကြီးရဲ့ကိုတုကဆရာကတော့ကန်ဆိုးလာတဲ့ကျမသားလေးဟာသူ့အဖေလိုလူဆိုးကြီးတယောက်မဟုတ်ပါပဲနဲ့ကြာစဝင်ကျွေးဝိစခါတော့ ကျမအသေးလေးအဆက်ဆက်နာတယ်ကိုသူကရေဆရာတော်ရေကျမအသေးနာတယ် ယ်လိုလဲဗျဘိုးရဲခဟမ်ရွှေလက်ပတ်နာရီလေးမြှောက်ကြည့်လိုက်ဟမ်ရွှေဆွဲကြိုးလေးမြှောက်ကြည့်လိုက်နဲ့ဘယ်တော့မှတက်ရပါပစ္စည်းတွေကိုဘယ်ကြီးစားပေးဖို့များတတသာထုတ်ကြည့်နေတာလဲဗျဟမ်အမဘုဇင်းမောင်ခင်ဗျားလေဗျာသိရတယ်လူပဲအင်းပြောပါဦးတကယ်ခင်ဗျားတကယ်ရတယ်လူဆိုစမ်းဓမ္မဒီလောက်ပွင်းနဲ့ချွေးနဲ့ရင်းပြီးတော့တိုက်လာတဲ့ပစ္စည်းတွေကိုဟုတ်ပြီဘယ်တုန်းကမှချစ်တတ်တဲ့အသင်းနှလုံးမရှိခဲ့ဘူးတဲ့ကျုပ်ကအဲနှလုံးသားအသစ်ပြန်တက်ပြီး အချစ်စရာတတ်ဖို့စဉ်းစားနေပြီဆိုကြတဲ့ကဘယ်သူ့ဖို့ဆိုတာခမရိပ်မိလောက်မသိလို့မေးတာပါဗျာဘိုးရက်ခါကလည်းကံပြောစမ်းမအောင်ဗျာဘသူ့ဖို့လဲကဲဒီမှာစိုးစမ်းမအောင်ခင်းစိမ့်လေးဗျာခင်းစိမ့်ခင်းစိမ့်တီဗီတီဗီပြင်ပိန်ရင်ပိန်ဖင်လိန်နေတဲ့ဟိုဝေးရောက်ကုန်းရွာကနတ်ကတော်သမီးခင်းစိမ့်ကိုပြောတာလားနို့လက်ပြလှတယ်ဆိုပြီးမင်းကလေးကကောက်ထားတယ်ဆို တော်စမ်းပါဘုရင်မောက်ရာမကျုပ်ပြောနေတာလေကြားခင်စိန်ကိုပြောတာဗျကြားခင်စိန်ကြားခင်စိန်ကြားခင်စိန်ဟုတ်လားဟုတ်တယ်ကြည်လေလေကိုရဲ့ခါဟမ်ခင်ဗျအချစ်စရံတတ်တယ်လို့ခင်ဗျရဲ့အပြစ်မြန်တတ်တဲ့ကြားခင်စိန်ကခင်ဗျရင်ဘတ်မှာအသေးနှလုံးပုံသဏ္ဍာန်လေးကြည်စံနဲ့ပြန်ထွင်ပေးလိုက်မှဖြစ်အမင်္ဂလာခင်ဗျပါဇက်ပေါ်ပြီးပြိတ်ထားလိုက်ခတ်မှာဘူးတင်မောက်ရအဲဆုသမောက်မဘူးတင်မောက်အဲ ဒီနေ့ကျုပ်နဲ့ကြားခင်စိန်နဲ့တွေ့ဖို့ချိန်ထားတယ်ဟုတ်လားအေးဒါမှနှလုံးသားကြီးရကိစ္စလေးတွေဆွေးနွေးဖို့ကဲမပိုင်ဘူးလားအပိုင်ပါရဗျာပိုင်ပါလေဒါမှရက်ခကိုအဖြစ်မသေးစမ်းပါနဲ့ဘုဆင်မောင်ရသေးပါဘူးသေးပါဘူးဒါမှကဲကျုပ်ခင်စိတ်စီကိုတွားတွေ့လိုက်ဦးရက်ခတို့ပြန်လာရင်မင်္ဂလာရှိတဲ့သတင်းကိုကြားစေမယ်ဘုဆင်မောင် ဘုန်းကြီးဘယ်နှပါပင့်ထားရမလဲဘိုးရကဘာဘာပြောနေကြဘုချင်မဟိုမင်္ဂလာဆွန်းလေဗျာမင်္ဂလာဆွန်းကျွေးမလို့လေဗျာဒီမှာကျမပြောပြပါဘောရှင်ကြာခင်စိန်ဆိုတာကိုကိုကိုဘိုးဘသူဘိုးဘယ်ဝါလို့နာမည်ကြီးတွေတက်ထားတဲ့ လူဆိုးတွေဓမြတွေရဲ့မြက်ခုံးမွေးပေါ်မှာဇင်းညံရှောင်နေတဲ့ခင်စိန်မဓမ္မဟိုရှားခင်စိန်တို့ကလေဓမြမတိုက်ဘူးဂျေးလက်တော်ရွာကိုဒုက္ခမပေးဘူးအေးဘူဘူရခါတို့လိုဘူတကဘုံဘူတကဘယင်ဘူတကထိတ်သေးဓမြကြီးတွေစီကတော့တဆင့်ပြန်ပြီး အလူကံကောက်နေတဲ့အဲရှင်းရှင်းပြောရရင်တော့ရှင်မိုက်ကြီးခွဲနေတဲ့ကြားခင်စိတ်မဲ့ဒီမဲ့မိုက်စိတ်ခမ ्या ကိုကျုပ်ပြောတာကဒီเจ้าမဟုတ်ဘူးဗျဒီเจ้าမဟုတ်ခမ ्या ကကျုပ်ကိုမေတ္တာရှိဖို့ပြောတယ်နေနေနေပါအောင်လေဖြည်းဖြည်းပေါ်ကိုရခိုင်ရှင်ကျမကိုမေတ္တာရှိနေတယ်လက်ထပ်ချင်းရှင်ပြောချင်တာဒါပဲမဟုတ်လား ရှင်အားလုံးအပေါ်မှာဘိုးလုံနေတဲ့ထိုင်ကြိုက်သူဟာဓမ္မကျုပ်ပဲပေါ့ဘိုးရက်ကကျုပ်ပဲပေါ့ဘောဘူးလားမကစ်စင်ဟဲ့ဒါလားမင်းဝင်မရှုပ်နဲ့ပေါ့ငါမကြိုက်ဘူးငါမကြိုက်ဘူးကွာမင်းလုံအသင်းနှလုံးမရှိတဲ့အကောင်မျိုးကလားကွာဟမ်အိုးဟုတ်ဟုတ်ရကြည်သေးရဲ့ဗျာ ဓမြကိုချင်းတူတူမင်းကကြီးကြီးကျယ်ကျယ်အသေးနှလုံးနဲ့ကလေးစားတယ်ဟဲ့လုံးနေစမ်းနဲ့โอ้ตาบิตาบิနားကြီးတဲ့စကနိုင်ဆက်မလွတ်နေနဲ့လူချင်းရင်သမင်းနဲ့ထဲငှားပေးမယ်ယောက်ျားပီတချင်းရင်တော့ဒီမှာမရောက်စလုံးထုံးစံအတိုင်းမင်းတော့ဟောရပါတယ်ရပါတယ်ဒီပွဲမျိုးမှာဓာတ်သားကကြိုက်တာဗျို့ကြိုက်တာဟုတ် မင်းတော်တော်စွာတဲ့ကောင်ဟမ်အေးရက်ခနဲ့ဓာတ်တာဘယ်ဘသူကအစွဲပိုးရှိတယ်ဆိုတာတွေ့ကြသေးလားပေါ့ကွာဟုတ်လားတွေ့ကြသေးလားဟဲ့ဟုတ်တယ်လားမင်းဝင်းနေကိုထွက်လိုက်ချမ်းအိုးထွက်လိုက်ချမ်းနေနေနေနေနေနေနေပါအောင်နှစ်ယောက်စလုံးဒီမှာဒီမှာဒီမှာဒီမှာနှစ်ယောက်စလုံးနားထောင်ကြကိုတနတ်တေကိုကိုပြန်သိမ့်လိုက်စမ်း ပေါ်မှာသွားရယခဟိုနေရာမှာသွားရကျမကတနှက်တစ်ချက်ဖောက်ပေးမယ်လက်ကူးတဲ့လူကအနိုင်ရတဲ့လူကိုကျမကလက်ထပ်ခင်ပွန်းအဖြစ်စဉ်းစားမယ်ဒါပဲကဲစမယ်နော်ဒီနှစ်သုံးအော် ဓာတ်တကိုဒီလိုစမ်းလို့ဘယ်ရမလဲရက်ခရဲ့ကဲမကင်စေခမရဂရိအတိုင်းရက်ခတော့လောကကြီးတည်းထွက်သွားပြီအဲ့ဒီတော့အနိုင်ရတဲ့ဟောဒီကျုပ်နဲ့ခမရတော့ပါဇက်ပိတ်ထားသံတတ်တစဉ်းစားမဲလို့ငါကပြောတာဒါကြောင့်နံပါတ်1နင့်ကိုဦးစားပေးပြီးငါစဉ်းစားမယ် ဒါပဲဩကောင်းပါပြီဗျာကောင်းပါပြီတဲ့မမသဘောတော်အတိုင်းပါဗျာ ပေါ့ရှင်မြညာအမေကျွတ်တုတ်ရဲ့နဲ့ငုတ်တုတ်ကလေးထိုင်းနေတယ်ကိုရှိပလစ်ကလေးကငါ့ကိုဝိုင်းဆွန်းလောင်းတဲ့ကောင်းကဲယော့ယော့အိုးတိခက်ပါလားကိုရည်မလုံးနဲ့မလုံးနဲ့အလကအားလုံးဒုက္ခရောက်ကုန်မယ်လာဒီကောင်ကြားလား ကြားလားမလုံနဲ့တဲ့မင်းတော်တော်ကုသိုလ်ကောင်းတဲ့ကောင်ဟမ်ခွေရောငါပတ်ကန်လိုက်ရရင်ကိနောက်ဆုံးရှေ့ရကတော့ရှေ့ရကတော့ဟာအချိုးပိုးတွေပြင်လို့ပါလားဟဲ့နောက်ပဲသွားကြမလို့လေကွာဟာ ဥပေါလူပါလားအထဲမှာရှိတယ်ဥပေါလူရဲ့ခက်ပါတယ်ဗျာသူ့သားရောက်ခင်မကြောက်ဘူးလားခင်ဗျာဟေးမရတယ်လားကွာဒီကောင်ဘာဖြစ်လို့လဲဟာကောင်ရအာဘကိုးသွားရဖန်ခံရလို့ဗျာဟေးဘာဖြစ်လို့ဖန်ခံတာလဲကွာအဲအပုတော့မပြောတာဘူးဗျို့ဖန်တဲ့သူကတော့ရာဇဝဝင်ကြီးဥပချစ်တယ်ဗျာဟုတ်အတော့ကဘာရငိုကွာနို့တော့ဘယ်လိုလုပ်ကြမလဲကွာ ဆရာကတော့ကောလိုက်မသွားဘူးလားကွယ်အေးဆရာကတော့လိုက်ဖို့ပြောနေရတော့မယ်ဗျဆရာကတော့လည်းဥပချစ်ကိုမကြည့်ရင်ညနာလည်းမဆိုင်ရင်အဲအခုဆိုအခန်းမှာသွားငိုးနေတယ်ဟိုငိုးနေလို့ပြင်မလားကွယ်ဒီကိစ္စတော့တို့ပါလည်းမဟဲ့ဘယ်လိုလဲဆရာကတော့ဆရာကတော့အိုးဆရာကတော့ဒီလိုကြီးငုံနေလို့ပြင်မလားကွာတော့ကလိုက်မှာပေါ့ကွာလိုက်မှာပြစ်တော့မှာပေါ့ဆရာကတော့ရေဒီကောင်လက်ချုပ်ကန်ထားရတာရက်တော့ရောင်းလာပြီပေါ့လို့ရယူပကာ မြင်ကြတဲ့ကဘဝသံဃာတို့ကွယ်အသက်ဆွဲယုံပါကွယ်အကူကြီးအကူကြီးအကူကြီးကတော့ဒုက္ခအေးသွားပြီပေါ့ကြံရတဲ့သားမိနှစ်ယောက်ရဲ့ဒုက္ခဘူးတော့အကူကြီးလာမယူနိုင်တော့ပေါ့နော်အမလီမမြဝင်းရဲ့ချုပ်ရှင်ဘက်ကိုလာစမ်းကြည့်စမ်းမဟုတ်ဘူးစိုးနေတဲ့ဘူလုံးကြီးတွေကြာသွားလိုက်တာလေဒီကွီးကွီးနဲ့ ကိုတကယ်ပြောတာပါတကယ်ပြောတာပါနောက်ဆုံးကြည့်စမ်းပါအကိုကြီးချစ်တဲ့မိများတို့တာမီဒုက္ခလှလှကြီးကြုံနေရပြီအကိုကြီးငါသမီးလူခဲကကောင်းလိုက်တာခုတော့ငါပါအရှက်ကွဲပြီလူဆိုးသားဟာလူကောင်းဖြစ်နိုင်ပါမလားကံကောင်းမှဖလောင်းငါဖြစ်တယ် ကြည်စမ်းသတင်းစာတွေကငါ့ကိုနှံထားလိုက်ဘာဖြစ်ဖြစ်မိဘတဲ့မတွင်ကျဲခြင်းစမ်းနဲ့ကဲအခုဇာတိရုပ်ပြငါသမီးအလိုတိုင်းသာလုံးမိမယ်ဆိုရင်အားလုံးငါးပန်းပေါက်ကုန်ရမယ်ရော့မောင်ထုံးဝေသတင်းစာကြဲကြဲဖတ်စမ်းအဲနန်းကြီးကျော်လူစိုးကြီးဘိုးအောင်တင်ဤသားမြတ်တယ်ဆိုသူကိုယခုထကြွတောင်းကြနေသော ဓမြတိုက်မှုများတွေသင်္ကာမကင်းပွယ်ရှိသဖြင့်ပလိတ်ဖက်မှဖမ်းဆီးထားခဲ့ရာဖမ်းဆီးစဉ်ကဒဏ်ရာရရှိခဲ့သောဥကုံမှဒဏ်ရာများကိုကုသရန်အတွက်ပဲကူဆေးရုံတွင်တင်ထားခဲ့ရာယမန်နေ့ည7:00နာရီအချိန်၌တနက်ကင်လူဆိုးတစုရောက်လာ၍တရားခံမြတင်အားခေါ်ထုတ်သွားကြောင်းလူဆိုးကောင်းဆောင်မှာ မိမဖြစ်၍မြတင်အားဖမ်းဆီးခဲ့သောပုဂ္ဂိုလ်မှာရာဇဝဝန်တော့ဥပတ်ချစ်ဖြစ်ပြီးမြတင်၏အဖေဘိုးအောင်တင်လက်ထက်ကအကျိတ်အနယ်လူစွမ်းရင်ပြိုင်ခဲ့သောစုံတော့အင်စပိတ်တော်ဥပတ်ချစ်ပင်ဖြစ်ကြောင်းအထူးမှတ်သားပွဲအချက်မှာဘိုးအောင်တင်လွတ်ထွက်သွားစဉ်က CID ဥပတ်ချစ်၏ဇနီးလောင်းမမြဝေအားတဘာဒီခေါ်ဆောင်သွားခဲ့ခြင်းဖြစ်ပြီး ယခုသားဘုံဒီမှာ CID ဥပချောတော်တော်အောင်ထိုးတော်ကဲဘလောက်ရှက်ဖို့ကောင်းမလဲကွာဖေဖေတို့ကသမီးစကားတိုင်းဒင်းကိုပြန်လွတ်ဖို့တောင်မောင်ထုံးဝင်နေတနေ့ကပဲစီစဉ်နေခဲ့သေးတယ်ဟဲ့မောင်ချိုဘာလဲကွာကိုမြနေအမေဌာနကိုလိုက်လာလို့ဒီကိုခေါ်လာခဲ့ပါတယ်အေးခေါ်ခဲ့ကွာခေါ်ခဲ့ မင်းညမဟုတ်လားထိုင်လေထိုင်ပါอืมตาအတွက်လိုက်လာတယ်ထင်တယ်ဟုတ်ဟုတ်ပါတယ်ရှင်အစင်တင်လိုက်တာကွယ်ညတာတော်တော်ကိုဆိုးတယ်ရှင်ညတာဟာဘယ်တော့မှမဆိုးပါဘူးအိမ်မတန်မှတိမ်တိမ်မွမွရှိပါတယ်ဘိုးအောင်တင်ရဲ့သားမို့လို့ ထင်အမြင်သိမှစိုးလို့ကိုပြပြရည်ရည်ရှိအောင်ဆုံးမထားတာသိရလားကိုကိုချစ်อืมညသားကိုညအသိအထင်ကြီးတာကိုဘယ်နဲ့ပြောပါလဲရှင်ကိုသားကိုအထင်ကြီးတာပေါ့ဒီမှာကိုကိုချစ်ညရဲ့သားဟာလူလိမ့်မှာအပြက်အစီအရှုပ်ထွေးကိုနည်းနည်းမှမရှိခမညသားဒီလောက်ဖြစ်နေတာကိုယုံကြည်ယုံမယုံကြည်နေကျွတ်တို့ကလွတ်ပေးမဲ့လုံတုံး ခမည်းသားကိုလူဆိုးကိုင်းတစ်ခုကလူလူထွက်ပြေးသွားတယ်ဆိုတဲ့သတင်းဟောဒီမှာသတင်းစာထဲမှာကြည့်ပါဦးရှင်ဟုတ်ပါတယ်တတော်ရင်ကျမကသူ့ကိုလူကောင်းတယောက်အဖြစ်တက်ညာဖို့ပြန်လှုပ်ဖို့ဖေကိုတောင်းပန်ခဲ့ပါသေးတယ်ကျမကအမျိုးသမီးရာဇဝတ်ဥပ္ပါရှင်အေးကိုသူ့ကိုလွတ်မဲ့ဆဲဆဲမှာ ခုလိုဖြစ်သွားတော့ကျမတို့သားဖားနှစ်ယောက်မှအခုလိုရှက်စရာတွေဖြစ်နေတာပေါ့ အခုတော့အနဲ့ထွင်ရမယ့်နေရာမှာပေါက်စိန်နဲ့ပေါက်ရတော့မှာပေါ့အတူတူပဲကဲရောက်တော့အိမ်မှာအေးအေးဆေးဆေးနေကြအောင်ဟုတ်ပါတယ်ကျုပ်အိမ်ကလည်းမြအိမ်ပဲပေါ့ရှင်ပြောတော့နေပြီးမှပြန်လာပေါ့အေးလေမြသားကိုတကယ်လို့ပြန်မိလာရင်လဲအဆသအရာရာကြည့်လို့ပေးပါမယ်လေဟဲ့ကောင်းပါလေကွာ Thank you. စင်မောရအင်းရှေ့မှာလမ်းနေတဲ့ဂျော်နီဘေးကငနေကဘုံနဲ့သားဆိုကွာဟုတ်တယ်လေဟမ်ပုံကြည့်ရတာစောင့်ကြွားကြွားနဲ့အေးဗျာကြားခင်စင်ကဒီကောက်ကိုဘာကြောင့်လဲဆွန့်စားစားကယ်ခဲ့တယ်မသိဘူးမဟုတ်မှလွဲရောဒီကနာဟဲ့မင်းဥစားပေးထားလားဟမ်မင်းရဲ့ဧကနာဆိုတဲ့စကလုံးနောက်မှာဘာတွေပါမဆိုငါသိတယ်ကွာနားလေလားဆိုတော့မဟုတ်လားဟေးအပန်းနှလုံးနဲ့ပတ်သက်ရင်အချစ်နဲ့ပတ်သက်ရင် ဗျာမဇက်ထဲကဓာတ်တာတဲ့ဟောဒီဓာတ်တာကပို့ပြီးအချစ်ကြီးရဲ့ကွာအိုးအိုးကျုပ်တို့ကတော့လေအသေးနှလုံးကိစ္စကိုဖဲရှုံးတာတော့တောင်စိတ်မထိခိုက်ခဲ့ဘူးရာပါတဲ့နင်တော့နောက်တယ်ဒီမှာဓာတ်တာကိုမနှောင့်နဲ့မစော်ကားနဲ့စော်ကားပါဘူးမရှိနဲ့အေးတောက်ပါလေကြားခင်စီရဲ့ခင်မွန်းလောင်းနံပါတ်1 သတ်မှတ်ချင်းခံရတဲ့ဟောဒီဓာတ်ကြရကွာမင်းတို့ဘာကြီးလာလဲကွာဆိုရဲနောက်မင်းတို့အယူလုံးနာလားဟဲ့အဲဒီမှာကိုလူကလည်းဒေါ်လာကြီးပဲကိုကွာလေကွာမတော်လို့များဟိုဘုံအောင်နဲ့တာမြနေဆိုတဲ့ကောင်ကခမည်းရဲ့နဖူးတဲ့တယ်မှာမင်္ဂလာဂဲဘိုးကြည်စံတော့မြုပ်ပြီးကြားခင်စိန်ကိုရွှေလက်တော်ဆွဲနန်းသိမ့်ဝဲခံရင်ကောဗျာတိတ်တော်လားငါဒေါ်လာထွက်လာပြီ ဓာတ်သားကိုဒီလိုစောင့်လို့ရမယ်ထင်လားကွာကြားခင်စိန်ကိုငါလွဲပြီးဘသူမှလက်မထားဘူးဒါပဲဟေးဟေးကောင်ဟေးကောင်ကိုမဘုံနဲ့သားဆိုတဲ့အကောင်အနားရောက်လာပြီကင်ရင်ဖြည်ရင်ပြဿနာရှာကြသူရှာကွာတတိချာဒီလိုရရမ်းလာပြီလားဗျာဒီပက်လည်းသတိနဲ့ပက်မှာပေါ့ဘက်နဲ့လေခင်ဗျားတို့က3 အာအဲမတော်လို့ဖြစ်ပါလိမ့်မယ်မတော်လို့ဖြစ်ပါလိမ့်မယ်ကိုမြတွေဟုတ်ပါတယ်နော်မတော်လို့ဖြစ်တာပါနော်ဒီမှာတမင်ပက်တာကွာခင်ဗျာဟုတ်တယ်မျက်စိနှုတ်လို့တမင်ပက်တာကဲရှင်းမလားအော်ဟုတ်ကဲ့ဟုတ်ကဲ့ရှင်းပါပြီခင်ဗျာရှင်းပါပြီဟာလာကိုမြတွေဟိုဘက်ကမ်းဆက်မှလေကြားခင်စင်ကခင်ဗျာကိုစောင့်နေတယ်ဗျဘာလောက်ကြတာလဲဒါဘာလောက်ကြတာလဲကိုလူတို့ဟိုတက်တာအမှုပြုတဲ့ဘိုးစင်ပေါက်ဟိုတိုင်မောင် ဘိုးသားကရတို့ရဲ့တပည့်ဓမ္မများစွာတို့ကစူပေါင်းရှင်ပြုနာတာမင်္ဂလာပွဲလေးပြုလုပ်ပေးကြမလို့လေဘိုးအောင်တင်သားဆိုတော့ခံခံနာနာရှိဖို့လိုမယ်မဟုတ်လားကဲကြည်နူးွယ်မင်္ဂလာပြောလေးနဲ့စလိုက်ကြအောင်ရေးပေါ်တို့ ထဲကိုဝိုင်းအနေပြစ်နေကြတဲ့အေယာမမဟာတရေကောင်းကြီးတွေအတွက်မင်းနဲ့ထမိန်တစ်ထည်စီထူချာမယ်ကိုမြနဲ့ဒီဘက်ကိုလာခဲ့ကဲအားလုံးကိုတဲကိုကိုပြန်ကြငါဧည့်သည်ကိုမင်းတို့ဒီလိုလောက်တာငါနဲမှမကြိုက်ဘူးသွားကြသွားကြဟုတ်ကောငါ့ကိုဘာပေးသုံးလုံးနဲ့ကြည့်နေရဟမ်ငါချော်ထက်ရဟွန်း ဒီမယ်မခင်စေဘာလို့နောက်မှပေါက်တဲ့ရွှေကြပင်ကိုခမည်းကဒီလောက်ရေးပေးနေကြောက်တော့အားလုံးခမည်းကိုဝေဖန်လိမ့်မယ်ဗျဝေဖန်လိမ့်မယ်ဟုတ်တယ်ပြတ်တယ်အော်ဓာတ်တာဓာတ်တာဟာလေတိုးတက်နေပါဟဲ့ဟုတ်တယ်အမမမမမမမမခါကတနက်ကလေးတွေကိုလက်တဆန်းဆန်းနဲ့ဘာလဲမင်းတို့ကငါ့ကိုပခုံးကြီးရှင်မလို့ပေါ့လေဟုတ်လားကဲ Gel la jalan gua. Gel la jalan. Benar. Ayah tak sikit gua jalan. Eh? မသေးပါဘူးမသေးပါဘူးလက်ထဲကတနက်ကလေးတွေဓာကလေးတွေလွင့်သွားယုံလောက်ပညာပေးလိုက်တာပါကွာညီမ ကြားခင်စိန်ကိုနောက်ဒါမျိုးမလုပ်နဲ့နင်တို့အားလုံးကောင်းပြောက်သွားမယ်ကြားလားကဲလာကိုမြရင်အေးအေးစီစီစကားသွားပြောရအောင်ကျုပ်ဌာနကျုပ်ကကောင်းတွေကမြင်တဲ့အတိုင်းပဲတကယ်တမ်းကျတော့တယောက်မှတတ်တိရှိကြတာမဟုတ်ဘူးစိတ်ပြက်သွားသလားကိုမြရင်ဟမ်မပြက်ပါဘူး မျက်စိတော့နည်းနည်းနောက်တာပေါ့ဗျာကဲမခင်စိန်ရှင်ဒီတစ်ခါတော့ကိုမြဒီနဲ့အပြတ်ဆွေးနွေးတော့ဗျာနော်ဟုတ်ကဲ့ဝင်မလားမဝင်ဘူးလားဆိုတဲ့ကိစ္စကိုဟုတ်လားကောင်းပါအားလဲဗျာကိုကျော်လေးဟောတိဘူးလေမင်းတို့ချင်းမေးကြည့်ကြပါကွာအော်ကြာခင်စိန်ကြာခင်စိန်လူတယောက်အသက်ကိုဘွဲ့စိတ်တကောင်လောက်တောင်းတန်ဖို့မထားပဲတိုင်းတိုင်းတတ်နေတဲ့မိမ မိုက်ပိဆိုတဲ့လူဆိုးတွေဓမြတွေပေါ်ဆိုလဲကြက်ကလေးငှက်ကလေးတွေကိုနိုင်တယ်လို့သူ့လက်ထဲကရုပ်သေးရုပ်ကလေးတွေလို့ချဲ့တဲနေတယ်မိမတနေ့လူတယောက်တက်ကမတတ်ရရင်တနတ်တစ်ချက်မဖောက်ရရင်ကိုပဲဟွန်းသမင်းစားမွင်တဲ့မိမဟွန်းရုပ်ရည်ယူပကကြတော့လဲဂျာခင်စိန်လို့သာဆိုရတယ်တိုးတဲ့ကသမင်ရိုင်းမလေးလို့ လှတဲ့အလှပါလေမိခင်ကောင်းတယောက်ပီတတ်မယ်ပြေဖြိုးကြံထိုင်မှုတွေနဲ့အေးလေဘုရက်ခါတို့ဘုဒတ်တတို့လူဘလူတွေတောင်မှအဆွဲကျိုးပြီးတော့ရှင်ဘမို့ကုန်းနမတရမက်ဇာကွန်တွေတောင့်ဖွဲ့ထားနိုင်တယ်မိမဘယ်နဲ့ငါကြံ့သူနေရာတကအရေးပေးလေကျိုးတသွေးသွေးနဲ့လက်ပြမာလေးလို့ဖျောင်းရုပ်ကလေးလို့နူးညံ့နေပါလေ 哦，家庭成员。